ဟေရှာယအနာဂတိကျမ်းအခန်းကြီး1အငယ်1မှ9ယူဒရှင်မင်းအိုစီမင်းယောသန်မင်းအခန့်မင်းဟေဇကိမင်းတို့လက်ထက်၌အာမုတ်ဤသားဟေရှာယသည်ယေရုရှလင်မြို့မှဆ၍ယူဒပြည်နှင့်ဆိုင်သောဗျာဒိတ်တော်ကိုခံရသည်မှာသာရဖျားမိန်တော်မူသည်ဖြစ်၍အိုကောင်းကင်ကြားလောအိုမြေကြီးနားထောင်လော မိန်တော်မူချက်ဟုမူကား ငါကျွေးမွေးပြုစုသောသားသမီးတို့သည်ငါ့ကိုပုန်ကန်ကြပြီ။နွားသော်လည်းမိမိအရှင်ကိုသိ၏။မြည်းသော်လည်းမိမိသခင်၏မြည်းစောင်းကိုသိ၏။ဣသရေလအမျိုးသားတို့မူကား၊ငါ့ကိုမသိကြ။ငါ၏လူမျိုးမူကားမဆင်ခြင်တတ်ပါတကား။ဆိုးယုတ်သောအမျိုး ဒုစရိုက်ဝန်ကိုထမ်းရွက်သောလူစု မတရားသဖြင့်ပြုသောအနွယ်ဖောက်ပြန်သောသားမိပါတကားဟာရဖျားကိုစွန့်ကြပြီးဤတွေလအမျိုးဤတန်ရှင်သောဖျားကိုမယုံမသေးပြု၍ပယ်ကြပြီးကြောခိုင်း၍ခွာသွားကြပြီးသူတို့ကိုအဘယ်သို့ဒဏ်ပေးရအုံးမည်နီအဘယ်သို့ထပ်၍ဆုံးမရအုံးမည်နီဥကုံးသည်အနာတက်တက်ရှိ၏နှလုံးသည်လည်းခွန်အားအလင်းမရှိ၏ ခြေဘွားမှသည်ဥကောင်းတိုင်အောင် ကျမ်းမာခြင်းမရှိ ဆုတ်ရှက်သောအနာထိခိုက်၍ရောင်သောအနာရည်ရွယ်သောအနာတက်တက်ရှိ၏ထိုအနာများကို မနှိပ်မနေရအဝတ်နှင့်မစည်းရဖျောင်းစီနှင့်မပြော့စေရသေးတင်တို့ပြည်သည် လူစိတ်ညံလျက်ရှိ၏တင်တို့မြို့များကိုမိလောင်ပြီးတင်တို့မြေကိုလည်းတကြွန်းတနိုင်ငံသားတို့သည်တင်တို့မျက်မှောက်၌စားကြ၏ရန်သူဖြစ်ပြီးတကဲ့သို့ လူစိတ်ညံလျက်ရှိ၏ဇီးအောင်တို့သမီးသည်လည်းစပြစ်ဥယင်၌တဲကဲ့သို့၎င်းတခွားတောင်ရ၌လင့်စဉ်ကဲ့သို့၎င်းရန်သူဝိုင်းသောမြို့ကဲ့သို့၎င်းကြံရစ်လေ၏ကောင်းကင်ဘုရားရှင်သာရဖျားသည်ငါတို့၌အနှဲငယ်မျှကျွင်းစေတော်မမူလျင်ငါတို့သည်တောတုံမြို့ကဲ့သို့ဖြစ်၍ဂေါမောရမြို့နှင့် တူကြပြီအငယ်၁၀မှ၁၉ သောဒုံမြို့ကိုအစိုးရသောမင်းတို့၊ထာဝရဘုရား၏နှုတ်ကပတ်တော်ကိုကြားကြလော့။ဂေါမောရမြို့သားတို့၊ငါတို့ဘုရားသခင်၏တရားတော်ကို နားထောင်ကြလော့။ထာဝရဘုရားမိန့်တော်မူသည်ကား၊သင်တို့ပူဇော်သောယဇ်အများကိုငါသည်အဘယ်သို့ဆိုင်သနည်း။မီးရှို့၍ပူဇော်သောသိုးကောင်၊ဆူပျိုးအောင်ကျွေးသောတိရစ္ဆာန်တို့၏ဆီဥနှင့်ငါဝပြီ။နွားနှင့်သိုးသငယ်၊ဆိတ်တို့၏အသွေးကိုငါမနှစ်သက် သင်တို့သည်ငါရှိမှမျက်နှာပြခြင်းဟံလာကြသောအခါငါတရင်တော်ကိုကြော်နှင်းသောသင်တို့၌ထိုတို့သောဝတ်ကိုအဘယ်သူတောင်းတနည်းအချီးနီးသောပူဇော်တကာကိုနောက်တဖန်မဆောင်ခဲ့ကြနှင့်သင်တို့မိရှို့သောနန္တာပေါင်းကိုငါယွန်ရှာ၏လာဇန်းနေဥပုပ်နေပရိသတ်စည်းဝေးသောနေ့ကိုလည်းယွန်ရှာ၏အာဓမအမှုနှင့်ယောနောသောဓမ္မစည်းဝေးခြင်းတို့ကိုတီးမခံနိုင် ငါဝိညာဉ်သည်တင်တို့လဆန်းနေများနှင့်တင်တို့ပွဲများကိုမုံ၏ငါကိုနှောက်ရက်เสียဖြစ်၏တီးခံခြင်းအဖျင်ငါပင်မ၏တင်တို့သည်လက်ဝါးတို့ကိုဖြန့်ကြသောအခါငါသည်မျက်စိကိုလွှဲမည်များစွာသောပထနာကိုပြုကြသောအခါငါသည်နားမထောင်တင်တို့လက်တို့သည်အသွေးနှင့်ပြည့်ကြ၏ကိုကိုကိုစေးကြောကြလော့ကိုကိုကိုစင်ကြယ်စေကြလော့တင်တို့ဒုစရိုက်များကိုငါမျက်မှောက်မှ ပယ်ရှားကြလော့မကောင်းသောအကျင့်ကိုဖျက်ကြလော့ကောင်းသောအကျင့်ကိုကျင့်အံ့သောငှာတင်ကြလော့တရားသဖြင့်ပြုခြင်းငှာရှာကြံကြလော့ကောက်သောအရာကိုဖြောင့်စေကြလော့မိဘမရှိသော သူတို့အဖို့တရားသဖြင့်စီရင်ကြလော့မုတ်ဆိုးမတို့၏အမှုကိုစောင့်ကြလော့အငယ်၁၈မှ23သာရဖျားမိန်တော်မူဒီကားလာကြတရားစီရင်ကြကုန်အံ့ သင်တို့အပြစ်သည်နီသောအဆင်ရှိတော်လဲမိုးပွင့်ကဲ့သို့ဖြူလိမ့်မည်ဂရီဘာနှင့်အမျှနီတော်လဲတိုးမွေးကဲ့သို့ဖြစ်လိမ့်မည်သင်တို့သည်ကြည်ညိုနားထောင်လျင်မြေအတိနံကိုစားရကြလိမ့်မည်သို့မဟုတ်ညင်းဆန်ပုံကန်လျင်ဓာလက်နှင့်ဖြင့်ဆုံးရကြလိမ့်မည်ဟုသာရဖျား၏နှုတ်တော်ထွက်အမိန်တော်ရှိ၏တစ္ဆာရှိသောမြို့သည်အဘယ်သို့မြောက်မှထားပြန်သနည်း အထက်ကဖြောင့်မတ်စွာစီရင်ခြင်းနှင့်ပြည့်၏တရားသည်သူ၏အထဲမှနေရာကျ၏ယခုမူကားလူအသက်ကိုတတ်သောသူတို့သည် နေရာကျကြ၏တင်ဤငွေသည်လည်းချော်ဖြစ်လေပြီတင်ဤစပြည့်ရည်သည် ရေနှင့်ရောလျက်ရှိ၏တင်ဤမင်းတို့သည် ပုံကံကြပြီတခိုးလက်ခံဖြစ်ကြပြီ ထိုမင်းအပေါင်းတို့သည်လက်ဆောင်ကိုအလိုရှိကြ၏တစိုးကိုစားကြ၏ မိဘမရှိသောသူတို့အဖို့တရားမစီရင်ကြ မုတ်ဆိုးမအမှုကို နားမထောင်ကြအငယ်24မှ31ထိုကြောင့်ဣဒေလအမျိုး၌တကိုးကြီးသောဖျားကောင်းကင်ဘိုးကြီးသခင် အရှင်သာရဖျားမိန်တော်မူသည်ကားအဲငါတစ်ဖက်၌နေသောသူတို့ကိုပယ်ရှားပြီးမှငါချင်ရင်ပြည်မိကိုအဖို့ကိုဆောင်း၍ငါရန်သူတို့ကို အပြစ်နှင့်အလျောက်စီရင်မည် တင့်ကိုလည်းငါကံယူပြီးလျှင်ချော်နှင့်ရှင်းရှင်းကင်းစင်စေ၍တင်ဤကျေးပြူရှိသည်မြတ်ကိုလည်းပယ်ရှားမည်တင်ဤတရားသူကြီးတို့နှင့်တိုင်ပင်မှုမတို့ကိုရှေးဥစွာခံထားသည့်ဤသူတဖန်ငါခံထားအုံးမည်ထိုနောက်မှတင်ဤနာမကိုတရားတော်မျိုး တစ္ဆာဆောင်သောမြို့ဟုသမုတ်ကြလိမ့်မည်ဇိအုံမြို့သည်တရားအဖျင်၎င်းမြို့သူမြို့သားတို့သည်ဖြောက်မတ်သောအဖျင်၎င်းရွေးနှုတ်ခြင်းကိုခံရကြလိမ့်မည်လွန်ကျူးသောသူနှင့်ပြစ်မှားသောသူတို့သည်ပျက်စီးခြင်းသို့အတူရောက်၍ဒါဝရဖျားကိုစွန့်သောသူတို့သည်ဆုံးရှုံးကြလိမ့်မည်တင်တို့သည်တတ်မဲ့ဖူးသောတပိတ်ပင်တို့ကြောင့်ရှက်ကြလိမ့်မည် သင်တို့သည်ရွေးယူဘူးသောဥယင်တို့ကြောင့်မျက်နာပြက်ကြလိမ့်မည် အကြောင်းမူကားအရွက်နှွမ်းသောတပိတ်ပင်ကဲ့သို့၎င်း ရေမရှိသောဥယင်ကဲ့သို့၎င်းဖြစ်ကြလိမ့်မည်ခွန်အားကြီးသောသူသည် ပိုက်ဆံလျှော်ဖြစ်လျက်သူ၏အမှုသည်မိဘွားဖြစ်လျက်ထိုနှစ်ပါးသည်အတူလောင်ကြလိမ့်မည်ထိုမိကိုအဘယ်သူမျှမတတ်ရ